ရေရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေစေရခသိမ့်ငြိမ်ကြပါစေ နှလုံးစိတ်ဝမ်းငြိမ်ချမ်းကြပါစေနောက်ရ၌ရှိသော အနန္တစัจ java လာအနန္တတတဝါတို့ဘေးရန်ခသိမ့်ငြိမ်ကြပါစေသောတာခသိမ့်ငြိမ်ကြပါစေ ဇင်ရကတိငြိမ်ကြပါစေနှလုံးစိတ်ဝမ်းငြိမ်ချမ်းကြပါစေမြောက်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ဘေးရန်ကတိငြိမ်ကြပါစေ လောကခတ်သိမ့်ငြိမ်းကြပါစေစင်ရဲ့ခတ်သိမ့်ငြိမ်းကြပါစေနှလုံးစိတ်ဝမ်းငြိမ်းချမ်းကြပါစေတောင်ရ၌ရှိသောအနန္တစัจ java လသနန္ဒသတ္တဝါတို့ဘေးရန်ခတ်သိမ့်ငြိမ်းကြပါစေ လောကခသိမ့်ငြိမ့်ကြပါစေဆင်းရဲခသိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းငြိမ်ချမ်းကြပါစေရှေတောင်တောင်ရနိုင်ရှိသောအနန္တစัจ java လာအနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေစေရခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝါငြိမ်ချမ်းကြပါစေအနောက်မြောက်တော်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေစေရခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းငြိမ်ချမ်းကြပါစေရေမြောက်တော်ရ၌ဤသောအနန္တစัจ java လာ အနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေစေရခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းငြိမ်ချမ်းကြပါစေအနောက်တောင်တောင်ရနာရှိသောအနန္တစัจ java လာအနန္တတတဝါတို့ ဘေးရန်ခါသိမ့်ငြိမ်ကြပါစေသောတာခါသိမ့်ငြိမ်ကြပါစေဆင်းရဲခါသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းငြိမ်ချမ်းကြပါစေအောင်ရ၌ရှိသောသဝံပြေအနန္တစัจ java လာအပေဘုံသာ အနန္တတတဝါတို့ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေသင်ရဲ့ခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းငြိမ်ချမ်းကြပါစေအထေရ၌ရှိသောသဝဉ္ဉေအနန္တစัจ java လာ အနန္တနဗျမာတို့ဘေးရန်ခါသိမ့်ငြိမ်ကြပါစေဒေါသခါသိမ့်ငြိမ်ကြပါစေသင်ရခါသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းငြိမ်ချမ်းကြပါစေ သတိမေဖန်တေဘုဇင်္ဂဘဂဝတာသမ္မရခာတာဘဝိတာဘူလီကတာအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတတိကတမေတတာတတိသံဘောဇင်္ဂောကောပန္တေဘဂဝတာသမ္မရခာတောဘဝိတောဘူလီကတော ဝိညာယသံဗုဒ္ဓယနိဗ္ဗာနာယသံဝတ္တတိဓမ္မဝိသယသမောဇင်္ဂောကောပတိဘဂဝတာသမ္မာရကာတောဘာဝိတောပုရိကတောဝိညာယသံဗုဒ္ဓယနိဗ္ဗာနာယသံဝတ္တတိ ဝိရိယသံမုဇင်ငောခောပန္တိဘဂဝတာသမ္မာရခာတောဘာဝိတောပုလိကတောအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တိဝိတိသံမုဇင်ငောခောပန္တိဘဂဝတာသမ္မာရခာတောဘာဝိတောပုလိကတော ဝိညာယသံဗောဓာယနိဗ္ဗာနာယသံဝတ္တိပတ္တိသံဘုဇင်သောခောပန္တိဘဂဝတာသမ္မာရဂါတောဘာဝိတောဟုလိကတောဝိညာယသံဗောဓာယနိဗ္ဗာနာယသဝတ္တိသမာရိသံဘုဇင်သောခောပန္တိ ဘဂဝတာသမ္မာရခာတောဘာဝိတောဘုရိကတောအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တိဥပေက္ခသံမောဇင်ကောကောပန္တိဘဂဝတာသမ္မာရခာတောဘာဝိတောဘုရိကတောဝိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တိ ဣမေခောဗန္တေတတ္တဘုဇင်္ဂာဘဂဝတာသမ္မာရခတာဘာဝိတာဘုလိကတာအဘိညာယသံမောဓာယနိဗ္ဗာနာယသဝတ္တန္တိဘုဇင်္ဂသုတ်တံနေတိတံဣတိပိသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓော ဝိဇာဇရဏတံပန္နောသူကတောလောကဝိတုအနုတ္တရောပုရိသဓမ္မတရေတိတတ္တာဒေဝမနုဿာနာဘုရောဘဂဝါသွားခါတောဘဂဝတာဓမ္မောသံဒိဋ္ဌိကောအာကာတိကောဧဟိပတိကောပါနေယိကောပိစ္ဆတံဝိရိတာဘောဝိညုဟိသုံးပရိပါဏောဘဂဝတောသဝကသံဃောဥသုံးပရိပါဏောဘဂဝတောသဝကသံဃော ယာယပတိပန္နောဘဂဝတောသဝကတံဃောသာမိစိတ်ပရိပန္နောဘဂဝတောသဝကတံဃောယတိတံသတ္တာရိပုရိသာယုဂာနိအာဒပုရိသာပုဂ္ဂလာဧသာဘဂဝတောသဝကတံဃော အာဟုနေယောပါဟုနေယောဒဂိနေယောဣန္ဒလိကရဏီယော အနုတ္တရံဘုံညာခေတံလောကတံ နာမုတ်ရေအာဒဝိသင်္သာဒွာရသင်္သာသာတကေပိသာတတသာတဏိနမပိတရတာအဘဂဝါလူကကင်္ဂနာတမေကုတာဇိနာဒေသံဓမ္မေသတံငေသာအာရေနနမဂရနုဘဝေနာဟိတဝတဘေဥပဒဝေအနေကအန္တရာယာပိဝိနာတံတုအတေတတောတိရသမိန်တေဗုဒ္ဓတေတောပန္တာရိဗုဒ္ဓောသတကိလေ ဝါမအံတေမောက္ကလာနောဘုရားတော်ပိဋကတေယမေဇိမေတဝအာနန္ဒောသတုတိတာကိနာတဝသမန္တာလောကပါလာဇာအိနာဒေဝသဗ္ဗမကဧတေတံအာလူဘဝိနာတပိပိယဥပတဝအနေကအန္တရာယပိဝိနာတံဥအတေတတောတိရသမိန် ဒေဗုဒ္ဓသေထောတာရိဗုဒ္ဓောဇာတခိနေဝမအံသေမောကလာနောဘုရားတော်ပိတိကတေယံဝိတိမေတဝအာနန္ဒောသတုဋ္ဌိတာကိနာတဝသမန္တာလောကပါရဒာအိနာဒေဝသဗ္ဗမကဧတေတံအာနုဘာဝေနသဗ္ဗေယဥပဒဝအ ਨੇ ကအန္တရာယာပိဝိနတံတုအတေတတော အဒါနမေတံဘိကဝေနဝကသောယံဘရုပကမိနာတထာဂတံဇီဝိကောရောပိယံဥပကမိနာဘိကဝေတထာဂတပရိနိဗ္ဗာယံဒီဣတေနသစ္စာဝိသေနသူတိတေဟောတုတပရံနမောတေဗုဒ္ဓဝိဓာတုဝိပါမောတောတိတပရိသမ္ပါဒပရိပန္နောသမိတတ္တပေတရဏဘဝတထာဂတံအရဟံတံဒုရိယောတရဏံကတောရာဟုဒုရိယံဗမုဇ္ဇံသူဗုဒ္ဓသောကံသူတပက ဧတေနာသစ္စာဝိသေနာသူတိတေဟောတုတပ္ပရာနမောတေဗုဒ္ဓဝိဓာတုဝိပါမௌတောတိတပ္ပရိတမ္ပါရာပရိပါဏောသမိတတပေတရဏဘောဝတထာဂတံအရဟံတံဇာတိမာတရဏံဂတောရာဟုဇာကဗမုဒ္ဒံသူဗုဒ္ဓလောကလူကံပကဧတေနာသစ္စာဝိသေနာသူတိတေဟောတုတပ္ပရာ ဒုက္ခပတ္တာဇာနေဒုက္ခပိယပတ္တာဇာနေပိယသောကပတ္တာဇာနေသောကဝန္တုသဗ္ဗေပိပါတိနောသဗ္ဗေတေယဝိဝေဇာတုသောကောရောကောဝိနတတုမာတေဘဝံဒွန်တရာယတုကိရိကာယုကောဘဝအဘိဝါဒနာတိလိတာနေသံဟုတ်တာပဇာယိနောသတ္တရောဓမ္မဝဒန္တိအာယုဟောနောတုကံပလံ ဘောဓုတဘာမင်္ဂလောရက္ခတုတဘာဒေဝတာသဘာဗုဒ္ဓ ानु ဘာဝေနသရဒုခိဘောဓုတေဘောဓုတဘာမင်္ဂလောရက္ခတုတဘာဒေဝတာသဘာဓမ္မာနုဘာဝေနသရဒုခိဘောဓုတေဘောဓုတဘာမင်္ဂလောရက္ခတုတဘာဒေဝတာသဘာတံဃာနုဘာဝေနသရဒုခိဘောဓုတေကင်္ဂဝါရုတတုမကပွင့်တော်မူကြကုန်သော အတုတုသောဘုရားရှင်ကိုရောမြတ်ပေါင်းတော်၏ကြီးမြတ်စွာသောမေတ္တာတော်သစ္စာတော်ဘုန်းတော်ကံတော်ဉာဏ်တော်ပါရမီတော်မာကရုဏာတော်တို့ကြောင့်၎င်းမန္တရာဘောလိတာနိဗ္ဗာန်ပရိယဇရံတော်တရားတော်မြတ်ပေါင်းဂုဏ်တော်ကျေးဇူးတော်တို့ကြောင့်၎င်းရိယာဖြစ်ပေါ်သံဃာတော်ရှင်ကောင်းရှင်မြတ်ပေါင်းတော်၏ကြီးမြတ်စွာသောမေတ္တာတော်သစ္စာတော်တကုတ်တေတော်အာနုဘော်တို့ကြောင့်၎င်း ယဂတိဝိတံဣဒဝဝုဒဝတကေသူဝါယယတနာပဏိဒာနာသောသမအတိတတာကတိနာဣဒမိဗုဒ္ဓေယတနာပဏိဒိုင်ဒေနာသစ္စေနဒုတိယဒုဤလူပြည်လောကနေလောနတ်ပြည်တို့၌၎င်းနဂါပြည်ကလုံးပြည်တို့၌၎င်းဇကြဝလာသင်္ကျေနန္ဒနန္ဒလောကရကြီးဒီကုလုံးတွင်၌ဘုရားယရဏတသာလိုမြင့်မြတ်သောယရဏတိမကြီးဘုရားယရဏတိဒါလျင် ဤစัจ java လာလောကရာကြီးတကူလုံးတွင်၌အသာဆုံးအမြတ်ဆုံးဖြစ်ပါပေ၏ဤကဲ့သို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည် ဝေသာလီကြီး၌ဤမင်္ဂသောသစ္စာစကားကိုဆိုခဲ့ပါ၏ထိုမင်္ဂစွာဆိုအပ်ခဲ့သောသစ္စာတရားတော်တို့တကုတေသောအာနုဘော်တို့ကြောင့်၎င်းမြတ်တော်ဟာပဂိနိယာရိယာယာဇာတိယာဇာတော်နာဝိသာနာမင်သင်္လိုက်တာပါဏဇေဝိတဟောရပိယဒေနာသစ္စေနာဒုတိတေဟောတုဒုရိကဘတာ အရှင်ကုလိမာလာမထေမြတ်ကြီးသည်မိမဘွား၌သောမြို့သမီးကိုတွေ့စဉ်ခါ၌တနာကရုဏာဖြစ်တော်မူသည်ဖြင့်ဣတိသာကိုပြုခဲ့လေပြီရှင်တော်ဘာငါသည်မြင့်မြတ်သောယံမြေကိုရရှိပြီးသည့်ချိန်မှစ၍သူတော်ဘာသက်ကိုသေးသေးလိုသောစေတနာဖြင့်တပ်ဖြတ်ခြင်းမပြုခဲ့ပါထိုမင်္ဂန်စွာစွာကဲ့သို့တစ္ဆာစကားကြောင့်သင်္ဓမတိချမ်းသာပါစေသတည်းဟုအရှင်ကိုလေးမာလာမထေမြတ်ကြီးတစ္ဆာပြုခဲ့သောကြောင့်မြို့သမီးသည်ချမ်းသာခြင်းသို့ရခဲ့လေပြီ။ ထိုမကံစွာစွာကဲ့သောတစ္ဆာတရားတော်တို့ဒီကိုတေသောအာမှုပေါ်တို့ကြောင့်လည်းရသောဗျာခြင်းကိုယ်တော်မြတ်ကြီးသည်ဒေဝဗုဒ္ဓမံကိလေသာမကံပိသုမပိသနာရမဏိတော်မဟာဘကိုအမြင်တော်မူခဲ့ပါ၏ဘောဝေနိဝါဒနုတ္တရိညာဒိဗ္ဗံဇဂုညာအာတဝကေယညာသဗ္ဗေညုတ္တကျွေညာတော်တို့ကို ဇေယမကုတရားပူဇံဖြင့်ထောတွင်တည်တော်မူခဲ့ပါ၏အရဟံသဘဂဝါသောကိုပါသောကိုယ်တော်တို့နှင့်ပြည့်စုံတော်မူပါပေ၏လောကသုံးပါး၌သာဆုံးအမြတ်ဆုံးလည်းဖြစ်တော်မူပါပေ၏ထိုလောကသုံးပါး၌သာဆုံးမြတ်ဆုံးဖြစ်တော်မူသောဘုရားရှင်ကိုယ်တော်မြတ်ကြီးပေါ်၌ဘုရားတပည့်တော်၏ယုံကြည်ကိုယ်ွယ်စိတ်ကချင်းသည်တန်တရားမရှိပါဗျာတန်တရားမရှိဘုရားရှင်ကိုယ်တော်မြတ်ကြီးပေါ်၌ဘုရားတပည့်တော်ယုံကြည်ကိုယ်ွယ်စိတ်ကခဲ့တာမှန်ပါကြီး ဒေါမကံစွာစွာကဲ့သို့သစ္စာတရားတော်တို့ဒီကိုတေတော်အာနုဘော်တို့ကြောင့်လည်းဘုရားတရားတန်ခါယရဏမြတ်သောမနိယခုစွာကပြည့်သောသစ္စာတရားတော်တို့ဒီကိုတေတော်အာနုဘော်တို့ကြောင့်ယခုရှင်းမောင်းနိုင်ရှိနေကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးနှင့်မိသားစုအပေါင်းသူတော်ကောင်းတို့ကိုတွင်ကိုပါအိမ်တွင်အိမ်ပါအလုပ်တွင်အလုပ်ပါခြံတွင်ခြံပါနထာနာတို့၌လည်း ဤကဘာလောကီမှာမိတဲ့နေတိုင်းရဲ့နေကြကုန်သောကဘာသူကဘာသားလူနာမြမသတ္တဝါအလုံးတို့၏ကိုယ်တွင်ကိုပါအိမ်တွင်အိမ်ပါနထာနာတို့၌၎င်းမြမနိုင်ငံတွင်မှရှိကြကုန်သောရရင်လုံးပြည်သူများနှင့်လူနာမြမသတ္တဝါပေါင်းတို့၏ကိုယ်တွင်ကိုပါအိမ်တွင်အိမ်ပါနထာနာတို့၌၎င်းအမေရိကန်တိုက်ကြီးနှင့်ဩစတြေးလျတိုက်ကြီးနှင့်အလုံးသောဤကဘာလောကီတွင်မှရှိကြကုန်သော ကဘာသူကဘာသာလူနာမြမတတ္တဝါအလုံးတို့ဤကိုတွင်ကိုပအိမ်တွင်အိမ်ပအလုံးတွင်လောကဉာဏ်တွင်ဉာဏ်ပါငထာနာတို့၌ကြာရောက်ပြီးကြာရောက်စေကြာရောက်လက်တံဖြစ်သောဘေသောယံသောအန္တရယ်သောယောဂသောမြို့မြို့တို့သည်ကင်းွယ်ငြိမ်းပြောက်မကြမြောက်ကြကုန်သည်ဖြစ်၍ဘောင်ကျော်ချမ်းသာကြက်တည်းမင်္ဂလာပြပြတို့နှင့်ပြည့်ဝနိုင်ကြပါစေကုန်သတည်းကောင်းမြတ်သောဉာဏ်စီပါသမျှ အောင်မြတ်သောလောကိမသံများတို့သည်တောင်တာတိုင်းကြံစည်တိုင်းမဆိုင်မတွာပြည့်စုံနိုင်ကြပါသည်ဘုံတည်းမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့သာသနာတော်မြတ်ကြီးအားမိမိတော်တတ်တော်များထောက်ပံ့လူရရသောဒါနကုသိုလ်သောဒီရသောသီလကုသိုလ်ကျောသမြေပွားများတို့သောဘာဝနာကုသိုလ်တို့၏တကုတ်တေသောအာနုဘော်တို့ကြောင့်လောကုတ္တရာမောင်မြတ်ပြသောဝေသာမောင်ခွင့်၍တစ္ဆာလေးပါးမြတ်တရားဥထုတွေတည်နိုင်ကြပါစေ။ ဒါမြသီလသမထဝိပဿနာတရားတို့ကိုဒသနာတသိရသရရအောင်ဒသနာတသိမြသရမြအောင်ကြည်ကြံကြောကိုပွားများတို့နေကြပါစေလောကုတ္တရာဉာဏ်လင်းကုန်မြန်ဆုံးရရှိနိုင်ကြပါစေလောကီအမောင်များဖြစ်သောနေစဉ်ရခြင်းအစာစဉ်ရခြင်းရာဟုဒါနရာသီနာဥစ္စာလျောပါခြင်းအကျွေရန်သင့်ပင်ပြည့်စည်ခြင်းဘလောဘုံနာသူစီခြင်း မကောင်းတဲ့ရင်ကြော်သောညာနာသောယောဂသောမျိုးမျိုးတို့ကရောက်ခြင်းစာရည်တဲ့ဘဲဥပယံတဲ့သူတို့သည်ကင်းကွယ်ငြိမ်းပြောင်းမကြမြောက်ကြကုန်ဖြစ်လျင်ရမဗျာရှင်ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများ ကိုယ်တိုင်ကိုကြာထိုးထွေးသိရသောအတေကတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရောက်လွယ်ရောက်လွယ်မြမောင်ပြုလွယ်နိုင်ကြပါစေကုန်တော်တည်းသာဓု သာဓုသာဓုပါဗျာ